1316ခုနှစ်တကူလာပြီကျော်တရ1995ခုနှစ်ဧပြီလ15ရက်စနေနေ့ညနေ4နာရီထိုးဖို့6မိနစ်လိုမှခွန်ကြီးတို့တရားပွဲစသည်တဲ့ဒါရုခန္ဓောပမဒေသနာတော်ဟောရမည်တဲ့ဧကံသမယံဘဂဝါကောတံမိယံဝိဟရတိဂင်္ဂာယနရိယတိရေ အတ္တတာခောဘဂဝါဧကံမဟာတံဒါရုခဏံကိင္ဃယသောတိနဟုရှမနံဧကံသမယအခါသဘာ၌ဘဂဝါမြတ်စွာဘုရားသည်ကောတံပိယံကောတံပိပိအနိ၌ကိင္ဃယနတိယတိရေကိင္ဃမြေကံ၌ဝိဟရတိမြတ်တာရှင်ပြုံးတရင်တုံနေတော်မူ၏မြတ်စွာဘုရားဒေသစာရီလှည့်လည်ရင်းနဲ့တစ်ချိန်မှာ နောက်ပါယဟန်တော်များနဲ့အတူကောသံပီအမိအနီးရောက်တော့ဂင်္ဂာမြေကမ်းမှာအမနာရေကောင်းတဲ့တစ်ပင်ကြီးတပင်အောက်မှာအရှင်အနန္ဒာကသင်္ကန်းကြီးကိုလေးကောက်ခောက်ပြီးခင်းပေးလို့မြတ်စွာဘုရားက ထိုင်တော်မူဂင်္ဂာမြစ်ဘက်မျက်နှာလှည့်ပြီးတော့မြတ်စွာဘုရားထိုင်တော်မူတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားရဲ့ပါဝင်ခြင်းရှေ့နောက်ရှေ့မှာနောက်နဲ့ဝဲရပါလေရှေ့တော့မရှိဘူး ဝဲရမှာတပည့်တန်ဃာတော်တွေမြောင်များစွာကလည်းထိုင်ပြီးတော့မြတ်စွာဘုရားကိုရိုးရိုးသေးသေးရှိခိုးပြီးနေတယ်အထာခောထိုသို့နေတော်မူသောအခါ၌ဘဂဝါမြတ်စွာဘုရားသည်ကင်္ဂာယသောတေနာဝုံရှမနံကင်္ဂာမြေရေရင်ကျော်၌မျောလာသောဧကံမဟာတန်တာရုခန္ဓာကြီးလှစွာသောတစ်တုံးကြီးကို အတ္တမြင်တော်မူပြီ ဒီခါမှာမြတ်စွာဘုရားဟာဂင်္ဂာမြစ်ရေရင်ကျော်မှတလိမ့်လိမ့်မျောလာတဲ့သစ်တုံးကြီးကိုမြင်တော်မူတယ်တဲ့အဲ့လိုမြင်တော်မူတဲ့အခါကျတော့ယဟန်တွေကိုခေါ်လိုက်တယ်ယဟန်တွေကိုခေါ်လိုက်တော့ယဟန်တွေကမှန်မှာရှင်ဘုရားလို့ပြန်ထူတော့မြတ်စွာဘုရားကဆက်ပြီးမိန့်တယ်သစေဘိကဝေသောဓာရုခဏောဩရိမတိရဏဥပါကိစ္စတိပါရိမတိရဏဥပါကိစ္စတိ နမစ္စေတံတိဒိဋ္ဌတိနထလေဥဒိဒိဋ္ဌတိနမနုဿကဟောဂဟိတတိနအမနုဿကဟောဂဟိတတိနအာဝတ္တကဟောဂဟိတတိနအန္တောပုတိပဝိတတိဧဝံခောဘိခဝေသောဓာရုခံသောသမုဒ္ဒနေနောသမုဒ္ဒဘောနောသမုဒ္ဒပပရောဘဝိတတိတံကိတဟေတုကင်္ဂာယသောတောဘိခဝေသမုဒ္ဒနေနောသမုဒ္ဒဘောနောသမုဒ္ဒပပရော ဘိကဝေခြေသားယဟများတို့ဂင်္ဂာယသောတေနာဝုံရှမန္နံဂင်္ဂာမြင့်ရေရင်ကြော၌မျော၍လာသောဧတံမဟာတန္တာရုခန္ဓာထိုကြည်လှစွာသောတတုံကြီးကိုပတ္တထနောမြညာကုံဤလောမေးတယ်ယဟန်တို့တဲ့အဲဟိုဂင်္ဂာမြညာကနေပြီးတလိမ့်လိမ့်ဂင်္ဂာမြရေရင်ကြောမျောပြီးလာတဲ့တတုံကြီးကို မြင်ကြရဲ့လားတဲ့ယဟန်တွေကအမဗန္ဒေရှင်တော်မြတ်ဖေဟာတပည့်တော်များထိုတစ်တုံးကိုပြင်ကြပါသည်ဖေဟာလျှောက်ထားတော့ဘေကဝေจิตယဟန်များတို့သောဒါရုခန္တော်ထိုတစ်တုံးကြီးသည်သစေအကယ်၍နာဩရိမတိရဥပကိစ္စတိဤဘကံမှလည်းမကညာအံနာပါရိမတိရဥပကိစ္စတိ ဟိုဘက်ကမှလည်းမကညာအံနမေစေတန်တိဒိဋ္ဌိရေလည်းမှလည်းမမြုပ်ညာအံနထလေဥဒိဒိဋ္ဌိတောင်ကုန်းမှလည်းမတင်ညာအံနအမနုဿကဟောဂဟိတတိနမနုဿကဟောဂဟိတတိလူလည်းမဆယ်ညာအံနအမနုဿကဟောဂဟိတတိနလည်းမဆယ်ညာအံနာအာဝတ္တကဟောဂဟိတတိဝေမာလဲစုပ်၍မြုပ်မသွားညာအံ နာအန္တောပုတိပဝိတ္တိအတွင်းမှလည်းဆွေးပုတ်၍မသွားကြအာဧဝံခောဤအပြစ်ရှိပါကင်းလတိရှိသောသောတာရုခံတော်ထိုတတုံကြီးသည် သမုဒ္ဒနေနောသမုဒ္ဒရာတို့ကိုင်းသည် သမုဒ္ဒဘောနော သမုဒ္ဒရာတို့ညွတ်သည် သမုဒ္ဒပါပါရောသမုဒ္ဒရာတို့ရှိုင်းသည်ဘဝိတ္တိဖြစ်လက်တံတံထိုသော အပြစ်ရှိပါကင်းသောထိုတေတုံကြီးသမုဒ္ဒရာတို့ညွတ်ချင်းကင်ချင်းရှိုင်းချင်းသည်ကိတ္တဟိတုအဘဲကြောင့်ဤဘေကဝေခြေသားရဟများတို့ဂင်္ဂာယသောတော်ဂင်္ဂမြစ်ရေရင်သည်သမုဒ္ဒဘောနောသမုဒ္ဒနေနောသမုဒ္ဒရာတို့ညွတ်ဤသမုဒ္ဒဘောနောသမုဒ္ဒရာတို့ကင်ဤသမုဒ္ဒပဗ္ဗာရောသမုဒ္ဒရာတို့ရှံ့ဤတသမထိုးကြောင့်ပေတည်းမြတ်စွာဘုရားကတစ်တုံးကြီးမြင်တာနဲ့ ဒီတစ်တုံးကိုဥပမာပြုပြီးတော့တရားတထုံဟောရရင်တို့တပည့်ယဟန်နေတဲ့ကကျွတ်ထိုက်သူတပည့်ယဟန်နေဒီတရားနာပြီးတော့ကျွတ်တန်းဝင်ညမှာပဲလို့သိမြင်တော်မူတဲ့အတွက်သစ်ပင်အောက်မှာနားနေရင်တောင်မှဖြောင်းမြောင်အနားမယူနိုင်မင်းနဲ့တပည့်ယဟန်တော်တို့အကျိုးမျောကိုပြီးတော့တစ်တုံးနဲ့ညှို့ထိုးပြီးတရားတထုံဟောတော်မူတယ် အဲ့ဒါလောက်ကြအောင်တ attva တို့ရဲ့အကျိုးကိုဆောင်တော်မူတဲ့မြတ်စွာဘုရားဘာကြောင့်တ attva တို့ရဲ့အကျိုးကိုဆောင်တယ်လဲလို့ဆိုတော့တ attva တွေဟာတန္တရာထဲမှာတဘဝပြီးတဘဝဒုက္ခတွေပင်လယ်ဝေးပြီးတော့ဆင်းရဲအထွေထွေခံစားနေရတာမြတ်စွာဘုရားမကြည့်ရတဲ့အတွက်တတ်နိုင်သမျှတတ္တဝါတွေကိုတန္တရာဝဆင်းရဲကထုတ်ဆောင်ပြီးတော့နိဗ္ဗာန်တည်းဟုသောတောင်ကုန်းတို့ သင်ပေးလိုတဲ့စေတနာဩတ္တဝါတွေဝသနာတဲ့မဟာကရုဏာအဲ့ဒီမဟာကရုဏာတော်ကြောင့်မြတ်စွာဘုရားဟာဒီလိုပဲအပင်မအစင်ရခံပြီးတတ္တဝါတို့အကျိုးကိုဖြစ်နိုင်သမျှတတ်နိုင်သမျှတည်ဖို့ရွယ်ဆောင်တော်မူတယ်တဲ့ဒါကြောင့်မဟာကရုဏာရှင်မြတ်စွာဘုရားဒီအချက်တွေကြည့်ပြီးတော့မဟာယာနဗုဒ္ဓဘာသာကမြတ်စွာဘုရားကို မဟာကရုဏာရှင် အနေနဲ့ပဲပို့ပြီးတော့သူတို့ကအသိမှတ်ပြုတယ်။တမယုတဉာဏ်ရှင်အနေနဲ့တရားအလုံးစုံအကုန်သိတဲ့ဉာဏ်ရှင်အနေနဲ့တဲ့တတ္တဝအများပေါ်ကြီးမားသောမဟာကရုဏာထားတဲ့မဟာကရုဏာရှင်အနေနဲ့ပဲမဟာယာနတွေက ပို့ပြီးတော့မြတ်စွာဘုရားကိုအသိမှတ်ပြုကြ။ယူသေးကြမြတ်နိုးကြလေးစားကြအခုဘုန်းကြီးတို့ပြိဿမြတ်စွာဘုရားဘယ်မှာတရင်သုံးတော်မူတော့ ဘယ်မှာတဲ့ဟောတံပီမြည်အနီးကခင်ဃမြေကမ်းမှာရှင်တော်မြတ်ဘုရားဘာကိုမြင်ပါလဲသစ်တုံးမြင်တော့ဘာစကားမိတ်ကြလဲမြတ်စွာဘုရားစပြီးမိတ်တဲ့အခါကျတော့ဒီသစ်တုံးကြီးဟာတကယ်လို့ဒီဘက်ကမှလည်းမတင်ဟိုဘက်ကမှလည်းမတင် ရေလည်းမှလည်းမမြုပ်တောင်ကုန်းမှလည်းမတင် လူပင်20နတ်20လို့ဝဲဝဲမမြုပ်ဆွေးမပုတ်ဘူးဆိုရင်သမုဒ္ဒရာရေပြင်အထိဒီတုံးကြီးမျောပါသွားမှာပဲဒီလိုမိတ်ကြတယ်အကြောင်းမသိတဲ့ဉာဏ်နှုတ်နဲ့ယဟန်တော်ဆိုလို့ရှိရင်တော့ဩမြတ်စွာဘုရားနဲ့ကြံကြံဖန်ဖန်တစ်တုံးရေမျောတာများစကားလုံးပြောနေရသေးတယ်လို့အဲ့ဒါလို့အထင်မရောက်နိုင်ဘူးလားအထင်ရောက်နိုင်တယ် မြတ်စွာဘုရားနောက်ကပါသွားတဲ့ယဟန်တော်တွေကဉာဏ်အစားအစာရှိတာကိုတချို့ကဉာဏ်နှုတ်တယ်တချို့ကဉာဏ်တော်တယ်တချို့ကဉာဏ်ထက်တယ်တချို့ကဉာဏ်အလွန်ထက်တယ်အဲဒါလိုဉာဏ်အစားအစာရှိသလိုတရားသိတာကလည်းပဲသူတို့ကအစားအစာပဲတချို့ကဝိပဿနာတရားပွားများအာထုတ်ပင်အာထုတ်တော့လည်းပဲဘာဝိပဿနာဉာဏ်မှမဖြစ်သေးဉာဏ်နှုတ်လုံးလို့တချို့ကတော့ဝိပဿနာဉာဏ် အစင်မြင်မြင်ဝိပဿနာဉာဏ်အထိရောက်ပါရဲ့သို့တော်လည်းမဲ့ဉာဏ်ဖူဉာဏ်အထိတော့မတွေ့သေးတချို့ယဟန်တော်တွေကတော့သောတာပတ္တိမဲ့ဉာဏ်ဖူဉာဏ်ရလို့သောတာပန်ယဟန်တော်တွေတချို့ကသဂရာဂမိမဲ့ဉာဏ်ဖူဉာဏ်ရလို့သဂရာဂယဟန်တော်တွေအနာဂမိမဲ့ဉာဏ်ရတော့တချို့ကအနာဂယဟန်တော်တွေတချို့ကြတော့အရဟတမေအရဟတဖို့အထိအပြည့်တိုင်းရရှိသိပြီးတဲ့အတွက်ယဟန္တာဖြစ်ကြတယ်ကိလေသာ အသောကုန်ခွင့်ရတယ် အဲ့ဒါလိုအမျိုးမျိုးရှိတဲ့အ ਨੇ ကညာအမျိုးမျိုးအစားအစာရှိတယ်လို့သူတို့ရဲ့ပါရမီကကောအမျိုးမျိုးအစားအစာမရှိနိုင်ဘူးလားပါရမီဆိုတာဘာပါလဲပါရမီဆိုတာလွယ်လွယ်ပြောတဲ့အခါကျတော့ပြည့်စုံခြင်းလို့ပြောကြတယ်ဟုတ်ကဲ့လားအဲ့ဒါကြောင့်မလို့အဲ့ဒါကို အင်္ဂလိပ်က perfection လို့ဘာသာပြန်တယ်လွယ်လွယ်အမှန်တော့ပြည့်စုံခြင်းမဟုတ်ဘူးပြည့်စုံကြောင်းတရားတွေပါတယ်တော့ ပြည့်စုံကြောင်းတရားဆိုတာပြည့်စုံခြင်းဤအကြောင်းတရားဒီအကြောင်းတွေကိုပြုလုပ်လို့ရှိရင်ပြည့်စုံသွားမယ်ဘာပြည့်စုံမလဲမဲ့ညာဖုန်ညာနိဗ္ဗာန်ပြည့်စုံမယ်ဒါကြောင့်ဒီအကြောင်းတရားတွေဟာပြည့်စုံခြင်းရဲ့အကြောင်းတရားတွေဒါဖြင့်ဘယ်ဟာတွေလဲလို့ဆိုတော့ပါရမီဆိုတာရှေးရှေးဘဝတွေကအထုတ်ခဲ့စီးပူးခဲ့တဲ့ကုသိုလ်တရားတွေအထူးသဖြင့် အာထုတ်ခဲ့စီးပူးခဲ့တဲ့ဝိပဿနာတတိဝိပဿနာသမာဓိဝိပဿနာဉာဏ်နေဟုတ်ကဲ့လားအာထုတ်ပဲစီးပူးစီးပူးခဲ့တဲ့ဘဝတွေကများလို့ရှိရင်ပါရမီအားကောင်းတယ်ပေါ့အာထုတ်စီးပူးခဲ့တဲ့ဘဝတွေကနည်းရင်နော်ပါရမီအားသေးတယ်ပါရမီအားသေးတယ်ဆိုတာတရားအတွေ့နည်းနေသေးတယ်ပါရမီအားကောင်းတယ်ဆိုတာတရားအတွေ့တွေတဘဝပြီးတဘဝစီးပူးလာလို့စုဆောင်းလာလို့ များလာပြီအဲ့ဒါကို ပါရမီအကောင်းတယ်လို့ခေါ်တယ်ဒီတော့မြတ်စွာဘုရားနောက်ကပါတဲ့ယဟန်နေမှာလည်းပဲတချို့ကပါရမီနှုတ်နဲ့နဲတယ်အသေးတယ်တချို့ကပါရမီအသင့်တင်ရှိတယ်တချို့ကပါရမီအကောင်းတယ်ဆိုတော့သူတို့လည်းပဲတရားသိပုံတွေ့ပုံနဲ့တရားသဘောနားလည်ပုံဟာမကွဲပြားမခြားနာဘူးလားကွဲပြားခြားနာတယ်ဒါကြောင့်အခုနပြောသလိုမြတ်စွာဘုရားကဘယ်နဲ့ကြောင့် တစ်တုံးရေထဲမျောလာတာလဲစကားလောက်ပြောနေပါလိမ့်မလဲလို့အထင်ရောက်မဲ့ဆိုရောက်နိုင်တဲ့ပါရမီနှုတ်နဲ့ယဟန်မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်ဒါဖြင့်အဲ့ဒီမြတ်စွာဘုရားလက်ထက်မှာတင် ပါရမီကွဲပြားတာလားအခုပြိဋ္ဌတ်ထဲမှာတော့ပါရမီကွဲပြားခြားနားမှုမရှိဘူးလားရှိတယ်နော်တချို့ကနည်းနည်းပြောလိုက်တာနဲ့သဘောများများပေါက်မသွားဘူးလား တချို့ကပြောသလောက်သဘောပေါက်တယ်တချို့ကတရားပြောရင်85သဘောပေါက်တယ်တချို့ကတရားပြောရင်90သဘောပေါက်တယ်တချို့ကတော့တရားပြောရင်30လောက်သဘောပေါက်တယ်မရှိနိုင်ဘူးလားတချို့ကြတော့တရားပြောရင်ဘလောက်သဘောပေါက်သလဲလုံးဝသဘောမပေါက်ဘူးဟုတ်ကဲ့လားဘာကြောင့်တော့ငိုက်နေလို့ဟာမဟုတ်ဘူးလား နိုင်နေလို့ဟောဒီထဲမှာလေယောဂီတကာလေးတယောက်သူအငိုက်မှတ်ပုံတင်ပြီးတော့လေလံဆွဲထားတာရှိတယ်။ဘုန်းကြီးကြည့်နေတယ်။သီလယူနေလည်းပဲငိုက်နေတယ်။မင်္ဂလာတော့ရွတ်နေလဲစာအုပ်သာလက်ကကိုင်းထားတယ်အဲ့ဒါလူကငိုက်လို့တခါတရံစာအုပ်လွတ်ကြမလို့လို့ဖြစ်တော့မှထလန့်နှုတ်ပြီးတခါပြန်ဖတ်ပြန်တယ်။ဖတ်ပြန်တော့လည်းမျက်စိကမဖွင့်ဘူးမှိတ်နေတယ်။အဲ့ဒါနဲ့တခါပြန်ငိုက်သွားပြန်ရော။အဲ့ဒီ ယောဂီလေးဟာသူကလေလံဆွဲထားတာဆိုတော့နေ့စဉ်ပဲသူကပုံမှန်ငတ်ရတယ်ပုံမှန်ငတ်ရတယ်သူနန္နာကပြိတ္တကတော့သိမှာပါလှည့်ကြည့်လိုက်လို့ရှိရင်မတွေ့နိုင်ဘူးလားအဲ့ဒါပါရမီပဲတဲ့ပါရမီဆိုတာရှေးရှေးဘဝတွေကအာထုတ်ခဲ့တဲ့တရားအတွေ့အကြုံနေအာထုတ်ခဲ့တာနဲ့ရင်တရားအတွေ့အကြုံနဲ့တဲ့အာထုတ်ခဲ့တာများရင်တရားအတွေ့အကြုံများတော့ပါရမီအာကောင်းတယ် အထုတ်ခဲ့တာကပြည့်တော့နိဗ္ဗာန်ဖြစ်တော့ပါရမီပြည့်တယ်လို့ဒီလိုခေါ်တယ်မဟုတ်လားအကျဉ်းချုပ်များဟောဖော်ပြတိကဥက္ကတိတဲ့ပါတယ်တော့တရားကိုအကျဉ်းကလေးဟောလိုက်တာနဲ့ပဲတရားနာလေသဘောပေါက်သွားတဲ့ပုဂ္ဂိုလ်ကတမျိုးတဲ့ဥက္ကတိတင်ညူပုဂ္ဂိုလ်ခေါ်တယ်တဲ့။ဘာပုဂ္ဂိုလ်တဲ့တော့ဥက္ကတိတင်ညူပုဂ္ဂိုလ်ခေါ်တယ်တဲ့။ တရားကိုနည်းနည်းလေးလှက်ခွာပြလိုက်တာနဲ့သူအကုန်သိသွားတယ်တဲ့ဥက္ကဋိတင်ညူပုဂ္ဂိုလ်ဘလို့ပုဂ္ဂိုလ်မျိုးလဲဆိုတော့အရှင်သာရိပုတ္တရာတို့ပုဂ္ဂိုလ်မျိုးတဲ့အရှင်သာရိပုတ္တရာသူပထမဦးဆုံးဗုဒ္ဓတတိတပါးနဲ့တွေ့တာဘယ်သူလဲဆိုအရှင်အတ္တစီနဲ့တွေ့တဲ့ပစ္စဝကိငါးပါးရဲ့တပါးအရှင်အတ္တစီကိုသူကမိတယ်အရှင်မြတ်အရှင်ရဲ့ဆရာရဲ့အယူဝါဒကဘယ်လိုအယူဝါဒရှိပါသလဲမေးတယ် အဲ့ဒီအချိန်မှာအရှင်သာရိပုတ္တရာကတိဋ္ဌိပရပိုက်ပဲရှိသေးတယ်မြတ်စွာဘုရားရဲ့တပိသာဝကမဖြစ်သေးဘူးသို့တော့တရားမှန်ရှာနေတာပဲအရှင်အတ္တသိကတော့ပင်ဆွဲကြီး၅ဦးတည်းကတပိတပါးဆိုတော့သူကသောတပတိမေညာကစပြီးအရဟတမေအရဟတဖို့တိရလို့ယဟန္တာဖြစ်ခဲ့ပြီလေရာဇဂိုထဲမှာဆွမ်းခံဝင်နေအရှင်သာရိပုတ္တရာအလောင်းဖြစ်တဲ့ဥပဒိတ်တာပရပိုက်ကပရပိုက်တို့အဆောင်ရောင်ဖြစ်တဲ့အထိုင်းကြီးနဲ့ထမ်းလို့ ပစ္စည်းပစ္စည်းရတယ်တဏ္ဏအရှင်အတ္တစီတွေ့တဲ့အခါကျတော့အရှင်အတ္တစီရဲ့တည်ကြည်ငြိမ်သက်တဲ့အိန္ဒြေသိက္ခာတွေသဘောကျလို့ဧကဏဒီပုဂ္ဂိုလ်ဖြင့်တရားသူရှိပြီသူ့နောက်လိုက်မှာပဲလို့ဆိုအရှင်အတ္တစီနောက်နောက်ရောက်ခံလိုက်တော့အပြင်ထွက်လို့မြို့ပြင်ထွက်လို့အရှင်အတ္တစီဆွန့်ဖုံးပေးတဲ့အခါမှာလည်းပဲတပည့်တစ်ပါးလို့လိုက်ပြီးဝကြီးဝငယ်ပြုစုထားကြပါစို့ဆွန့်ဖုံးပေးပြီးတဲ့အခါကျတော့မေးတယ် အရှင်မြတ်အရှင်မြတ်ကြည်ရတာအိန္ဒြေသိက္ခာတွေအမတန်တည်ကြည်ငြိမ်သက်ပြီးတော့ကြည်လင်းနေပါတယ်ဒါကြောင့်အရှင်မတရားသူရှိပြီလို့ယူဆပါတယ်အရှင်ရဲ့ဆရာကဘယ်သူပါလဲအရှင်ဆရာရဲ့ဝါဒကဘယ်လိုဝါဒရှိပါသလဲလို့ဆိုတော့အရှင်အတ္တစီကအကျွန်ုပ်ဆရာကတော့ဂေါရမမြတ်စွာဘုရားလို့ခေါ်ပါတယ်အကျွန်ုပ်ဆရာရဲ့ဝါဒကတော့အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့ဝါဒပါပဲတဲ့ အဲ့ဒါမကဘူးဆက်ပြီးရှင်အတ္တစီကဆက်ပြီးမိန်တော့အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့တဝက်တစ်ပြက်စကားဆုံးရင်မယ်အရှင်သာရိပုတ္တရာကတရားသိပြီးမဉ္ဇဉ်ဖူဉ္ဇဉ်ရသွားပြီသောတပတိမဲ့အသည်ဖူသည်ရသွားပြီအကြောင်းကြောင့်အကျိုးဖြစ်တယ်လို့ပြောလိုက်တာယေဓမာဟိတုပဘဝဒေတံဟိတုံတထာဂတောအာဟဒေသင်္စယောနိရောဓေဧဝံဝါဒီမဟာသမနော အဲ့ဒါတက္ကရာခေါ်တဲ့32လုံးရှိတယ်အဲ့ဒီတက္ကရာ32လုံးမရရသေးဘူး16လုံးပဲပြီးသေးတယ်အရှင်သာရိပုတ္တရာသိသွားအရဟတမေသောတာပတိမေညာဘုံညာရတရားသိသွားပြီအကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတာသိတာနဲ့သူစိတ်ထဲဘာသွားပေါ်လဲဆိုတော့ယံကိစီသမှုရိယဓမ္မံသဗ္ဗန္တနိရောဓဓမ္မံဖြစ်တဲ့တရားတွေပြက်တာကြီးပဲကိုဟောဘာလို့ပြက်လဲ ဟာဖြစ်လို့ပြတ်တယ်ဆိုတော့ခါညာထဲမှာထက်ခနဲ့သွားတွေးတာပဲအဲ့ဒါလိုတန်းသိပြီးတော့သောတာပတ္တိမေညာဘုံညာရသွားတော့သူတရားသိတာဟာအချင်းချုပ်ကလေးဟောယုံနဲ့သိတာမဟုတ်လားအဲ့လိုပုံကိုမျိုးဘုန်းကြီးတို့ပြိဿထဲလဲပါကောင်းပါမယ်တိတ်တိတ်ကြိတ်ပြီးတော့လေပါနိုင်ဘူးလားပါနိုင်ပါတယ်တပည့်တော်ပါဖရာလို့ထတပည့်တော်ပါဖရာလို့ထပြောเสียလို့သလား မလိုပါဘူးเนาะမပြောပါနဲ့သိပါတယ်ဟုတ်လားသို့အကျဉ်းချုပ်မြာဟောဖို့ပြသိကဥက္ကတိအကျဉ်းချုပ်မြာဟောဖို့ပြသိကဥက္ကတိသိကဥက္ကတိ က္ကတိဆိုတာဥက္ကတိတင်ညူပုဂ္ဂိုလ်ဟုတ်ကဲ့လားပါတယ်တော့အချင်းညုံဟောပြယုံနဲ့ပဲတရားသိသွားသည်တဲ့ဒီလိုမဟုတ်ဘဲနဲ့အကျယ်တဝင့်ဟောပြမှတရားသိတဲ့ပုဂ္ဂိုလ်ကတော့ဝိပင်သိတင်ညူပုဂ္ဂိုလ်တဲ့ပါတယ်တော့ဝိပင်သိတင်ညူပုဂ္ဂိုလ်အကျယ်တဝင့်ဖွင့်ပြပြီးဟောကြားမှသိတဲ့အရှင်ကောဏိညာတို့လိုပေါ့ ပင်စောကြီးငါဟုတွေကအရှင်ကောဏိညာဆိုလို့ရှိရင်ဓမ္မစကြာတရားဒေသနာတော်တစ်ခုလုံးအစာအဆုံးအသေးစိတ်ဟောပြမှပဲတရားသိတာမဟုတ်လားအဲဒါသူ့ကိုဘာပုဂ္ဂိုလ်ခေါ်လဲဝိပင်စီတင်ညူပုဂ္ဂိုလ်ပါတယ်တော့အကျေဖွင့်ပြဟောပြောမှသီဃဝိပင်စီသီဃဝိ အကျယ်ဖွင့်ပြဟောပြောမှသီဃဝိပင်စီသို့တချို့ကြတော့ အကျဉ်းချုပ်ဟောပြရုံများတော့ရေးရေးကလေးပဲရှိသေးဘာမှမသိသေးဘူးအကျယ်ဖွင့်ပြတဲ့အခါကျတော့တော်တော်တော့သဘောပေါက်လာပြီဒါပေမဲ့မဲ့သည့်ဖို့သိထီတော့မရသေးဘူးဒါနဲ့သဘောပေါက်တဲ့အခါမှသဘောပေါက်သလိုနိမန်လမ်းမှန်တိုင်းလက်တွေ့လိုက်နာကျင့်ကြံပွားများအားထုတ်ရတဲ့အဲ့ဒီအခါကျတော့မှပဲဝိပဿနာဉာဏ်အဆင့်ဆင့်တက်ပြီးတော့မဲ့အသည့်ဖို့အသည့်အထီရသွားတယ်တဲ့ အဲ့ဒီပုဂ္ဂိုလ်မျိုးကိုတော့နေရပုဂ္ဂိုလ်ခေါ်သည်ဘာပုဂ္ဂိုလ်လဲသဝေထုနန်းနေနေရပလက်ရပင်းရရပလက်ကိုရပင်းရအောင်ပါတယ်တော့နေရပုဂ္ဂိုလ်တဲ့အဲ့ဒီပုဂ္ဂိုလ်ကလက်တွေ့ကျင့်မှာပဲရတာအရှင်ဝပ္ပအရှင်မဟာနာမအရှင်အတ္တဇီတို့လိုပေါ့မြတ်စွာဘုရားဓမ္မစကြာတရားဟောတော့ တရားပွဲပြီးတာတရားပွဲပြီးတဲ့အခါမှာတရားပြီးတာတပါးတည်းလေးရှိဘယ်သူတော့အင်းကိုနေညာတပါးပဲရှိတယ်အကျယ်ဖွင့်ပြဟောပြောလို့ဟိုလေးပါးကသိသလားမသိသေးတော့ဘာလုပ်ရလဲဝါဇုလာတိကျော်တရက်နှစ်ရက်သုံးရက်လေးရက်အဲ့ဒီဟာအဲ့ဒီလေးပါသူတို့ဆက်ပြီးအားထုတ်ရတယ်လက်တွေအားထုတ်ရတယ်ဘယ်သူတွေတော့အရှင်ဝဘအရှင်ဗတ္တိယအရှင်မဟာနံအရှင်အတ္တစီ ဟုတ်ကဲ့လားအဲသူတို့ဟာအသီးအသီးတရက်နှစ်ရက်သုံးရက်လေးရက်မှအားထုတ်တဲ့အခါမှာပဲသူတို့ရတယ်တဲ့အဲ့လိုပုံကိုမျိုးကိုဘာခေါ်သလဲဟုတ်ကဲ့လားဒါဖြင့်အခုဒီပြိဋ္ဌာကတော့အကျဉ်းချုပ်ဟောယုံနဲ့သိသွားပြီလားဒါဖြင့်အကျယ်တဝင်းနေ့စဉ်ဟောနေတာတော့သိပြီလားဒါဖြင့်ဥက္ကဋိတင်ကြီးလည်းမဟုတ်ဘူးဟုတ်ကဲ့လားဒီတော့ အဲ့ဒီပုဂ္ဂိုလ်တွေကနေရပုဂ္ဂိုလ်တဲ့နောက်ဘလောက်ပဲကြိုးစားအထုတ်အထုတ်ရှင်းရှင်းမရတွေကအထုတ်ခဲ့တဲ့တရားအတွေ့အကြုံကနည်းခဲ့တော့ပါရမီနည်းခဲ့လို့ဒီဘဝမှာတော့ဘလောက်ကြိုးစားကြိုးစားသူမဲ့အပြီးခိုပြီးတော့မရဘူးတဲ့မရပေမဲ့လို့တရားအသည့်အတွေ့အကြုံတွေတော့တိုးတက်ပြီးစုပုံမှုတယ်တဲ့ဟိုဘက်ဘဝဟိုဘက်ဘဝကြမှာပဲသူများတဲ့အဲ့ဒီပုဂ္ဂိုလ်ကတော့ဗဒ္ဓပရမပုဂ္ဂိုလ် ပါရဲ့ဒါဖြင့်ဒီပြိဋ္ဌာထဲမှာပဒါပရမပါသလားပါပါတယ်ဘယ်နှယောက်လောက်ပါတော့ဟမ်ပဒါပရမတွေလားနေရတယ်လားပြည်ပြည်စုံစုံအားထုတ်မှမကြည့်သေးပဲနဲ့ကိုယ့်ကိုယ်ကိုပဒါပရမဆုံးပြလို့တရားပါမလားမဟုတ်လား အနည်းဆုံးသုံးလတော့အဆက်မပြတ်ဒလဇအင်းလိုက်အားလိုက်အားထုတ်ကြည့်လို့မှမရဘူးမသိဘူးဆိုရင်တော့ဆုံးပြတ်ပေါ့ဟုတ်ကဲ့လားဗဒပရမဖြစ်တံကောင်းရဲ့ဒါလည်းဖြစ်တံကောင်းရဲ့ပဲဆုံးပြအောင်မှာဘာကြောင့်ဆိုနောက်နောက်လာနောက်လာတွေမှာအဆင့်တဲ့အခါအားထုတ်မှမဟုတ်လားအဲ့ဒီအားထုတ်တဲ့အခါကျတော့မသိနိုင်ဘူးလားသိရင်သိနိုင်တာပဲမဟုတ်လား gain အခုအားထုတ်လို့မလို့သိတဲ့ပုံကိုယ်တွေကတော့ပါလဲ သိကြသလားဒါပေါ်ချမ်းမြေတာမှာနေရရင်တရားသိတယ်ဟုတ်ကလားနေရနေရလို့နေရပုဂ္ဂိုလ်လေနော်နေရလို့နေရပုဂ္ဂိုလ်ဘယ်ကြောင်နေရမှာဟမ်ဘယ်ကြောင်နေရမှာတော့လို့နှစ်ဆန်းတရနေ့ဒါပြန်နေပါအောင်လိပ်စာလေးပါလေးတောင်းပြီးတော့ ကျွတ်ကျွတ်တူချင်းလေးတောင်းတာဟုတ်ကလားอืมကဲဆိုအကျေဖွင့်ပြဟောပြောမှသိရဝိပင်ရှိအကျေဖွင့်ပြဟောပြောမှသိရဝိပင်ရှိ လက်တွေ့ကျင့်မှသိမြင်ကနေရခေါ်လေသည်လက်တွေ့ကျင့်မှသိမြင်ကနေရခေါ်လေသည်ဟုတ်ယခုဘဝမတိက ကပရမခေါ်လေသည်ယခုဘဝမတိကဗဒပရမခေါ်လေ မျိုးအထွေထွေရှိတဲ့အတွက်မြတ်စွာဘုရားကရှင်းမပြလို့တော့မဖြစ်ပါဘူးရှင်းပြအောင်ပါပဲဆိုပြီးတော့ရှင်းပြသစ္စာယဟန်တို့တဲ့တကယ်လို့ဒီတစ်တုံးဟာဒီဘက်ကမကရင်ဖြစ်စေဟိုဘက်ကလည်းမကရင်ဖြစ်စေရေလည်းမှလည်းမြုပ်မသွားရင်ဖြစ်စေရေထဲမှာဖမ်းနေတဲ့တန်ကုန်းပေါ်မှာမတင်ရင်လည်းဖြစ်စေလူကလည်းဒီတစ်တုံးကိုဆယ်မသွားရင်နတ်ကလည်းဒီတစ်တုံးကိုဆယ်မသွားရင် ဝဲမှလည်းစုပ်လို့မြုပ်မသွားရင်အတွင်းကလည်းဆုပ်လို့မသွားဘူးဆိုလို့ရှိရင်ဒီတတုံးဟာငင်္ဂါရေရေငင်္ဂါမျိုးရေရင်ရောအတိုင်းမျောနိုင်မှာဖြစ်တဲ့အတွက်သမုဒ္ဒရာတို့ရောက်မယ်။ဘာကြောင့်အဲ့ဒီသမုဒ္ဒရာတို့ရောက်မလဲဆိုတော့ငင်္ဂါမျိုးရေရင်ရောဟာသမုဒ္ဒရာကြီးဥတ္တပြီးတော့ကြီးဝင်နေလို့ဟုတ်ကဲ့လား။ဘာကြောင့်သမုဒ္ဒရာကြီးရောက်မှာလဲတော့ မှာဖြစ်တဲ့အတွက်သမုဒ္ဒရာတို့ရောက်မယ်။ဘာကြောင့်အဲ့ဒီသမုဒ္ဒရာတို့ရောက်မလဲဆိုတော့ဂင်္ဂာမြစ်ရေရင်ကျောဟာသမုဒ္ဒရာကြီးဥတည်ပြီးတော့စီးဝင်နေလို့ဟုတ်ကဲ့လား။ဘာကြောင့်သမုဒ္ဒရာကြီးရောက်မှာတဲ့တော့ခင်္ဂာမြေရေရင်ကျောဟာသမုဒ္ဒရာစီဥတက်ပြီးစီးနေလို့အဲ့ဒါသိရေးကြည့်တယ်ဒီချက်ကလေးသိရေးကြည့်တယ် ဒုညာမြင့်ရေရေညောဟာသမုဒ္ဒရာစီဥဒ္ဒပိစီးနေတဲ့အတွက်ဒီရေကြောအတိုင်းမျောသွားတဲ့တစ်တုံးဟာသမုဒ္ဒရာစီရောက်မှသိကြပဲ။ဆောင်းမွေရကောတံပီတွင်မြအရှင်နေစဉ်မြတ်တစွာ ရေမျောတစ်တုံးပမာသုံးတထုံးမုံမိရှာကိုယ် so ပြီးတော့အဲ့ဒီသစ်တုံးဟာဟိုဘက်ကရင်လည်းကမ်းမယ်ဒီဘက်ကရင်လည်းကမ်းမယ်သို့မဟုတ်ရေလည်းလည်းမြုပ်မယ်တောင်ကုန်းမှရင်လည်းတင်းနေမယ်လူရင်လည်းဆန္ဒလည်းဆက်ဝဲမှရင်လည်းနစ်မြုပ်ဒါမှမဟုတ်အတွင်းကရင်လည်းဆွေးပုတ်သွားရင်ဖြင့်ဒီသစ်တုံးဟာခင်ကမြစ်ရေရင်ကြောအတိုင်းမျောနိုင်သေးရဲ့လားမမျောနိုင်ရင်သမုဒ္ဒရာတဲ့ရောက်ပါမလားမရောက်တော့ဘူးဒါကြောင့်မို့ ဟိုဘက်ဒီဘက်ရေလဲချက်နှင့်ကုန်းတဲ့တော်တင် လူပင်လဲဆဲနတ်တော်ဆဲ၍ဝဲဝဲနစ်မြုပ်ဆွေးကပုတ်သည်သမုတ်ရေပြင်မရောက်ပြီဟုတ်ကဲ့လားအဲ့ဒါမြတ်စွာဘုရားဆက်ပြီးမိန့်ကြတဲ့ခြေသားယဟန်တို့ဒါဥပမာကို ပြောတာပါတဲ့ဥပမာကိုပြောတာပါတဲ့ဘာကြောင့်လဲဆိုတော့ဒီလောကမှာသဘောတရားတစ်ခုကို ဒီတိုင်းသဘောတရားအနေနဲ့ပြောတာတဲ့ဥပမာတစ်ခုခုနဲ့ကပ်ပြီးပြောလို့ရှိရင်ဒီသဘောတရားကိုပိုးပြီးတော့သဘောပေါက်နိုင်နားလည်နိုင်တယ်။ဒါကြောင့်မြတ်စွာဘုရားကဒီနေရာမှာဥပမာပြောလိုက်တာတဲ့။ပြီးတော့မှဥပမေယမြတ်စွာဘုရားဆက်ပြီးပြောတယ်ဧဝမေဝခောဘိက္ခဝေသစေတုံမေပိနာဩရိမတိရာဥပကိစ္စဒါနပါရိမတိရာဥပကိစ္စဒါ နမစ္စေနိတိဒိဋ္ဌံတိဒိဋ္ဌဌာနထလေဥဒိဒိဋ္ဌဌာနမနုဿကဟောကေတဌာနအမနုဿကဟောကေတဌာနအဟုတ်တကဟောကေတဌာနအန္တောပုတိဘဝိတဌာဧဝံဟောဘိက္ခဝေတုံမေပိသမုဒ္ဒနေနာသမုဒ္ဒပပ္ပါရာသမုဒ္ဒနေနာသမုဒ္ဒပောနာသမုဒ္ဒပပ္ပါရာဘဝိတဌာဒံကိတဟေတု သမ္မာဒိဋ္ဌိဘိကဝေသမုဒ္ဒနေနိဗ္ဗာနနေနောနိဗ္ဗာနဘောနောနိဗ္ဗာနပပ္ပရောရှင်းရမဟုတ်လားဟမ်ရှင်းမလားအာမြတ်စွာဘုရားရိုးရိုးလေးဟောတာတော့မရှင်းဘူးကဲမြန်မာလိုပြောမယ်နော်အဲ့ဒါကိုမြန်မာပြန်လိုက်မယ်ခေတ္တယဟန်တို့တဲ့ ဂင်္ဂာနှင့်ရေရေညောမျောလာတဲ့ဒီတသုံးကြီးဥပမာလိုပဲသင်္ချစ်သားယဟန်တို့ကလည်းအကယ်၍ဒီမှာဘက်ကမှမကရင်ဟိုမှာဘက်ကမှမကရင်ရေလည်းမှသင်တို့မြုပ်မသွားရင်တောင်ကုန်းပေါ်မှာသင်တို့တင်းမနေရင်သင်တို့ကို လူကဆယ်မသွားရင်သင်တို့ကိုနတ်ကဆယ်မသွားရင်သင်တို့ဟာဝဲမှစုပ်ပြီးမြုပ်မသွားရင်သင်တို့လည်းပဲအတွင်းကဆွေးပြီးပုတ်မသွားဘူးဆိုရင်တော့ သင်တို့လည်းနိဗ္ဗာန်တည်းဟုသောသမုဒ္ဒရာရောက်မှာပဲတဲ့ဟောပါတယ်တော့ဒီအပြည့်၈ပါးကင်းလို့ရှိရင်တော့သင်ယဟန်နေလည်းပဲသင်၈သားယဟန်တို့လည်းနိဗ္ဗာန်တည်းဟုသောသမုဒ္ဒရာရောက်မှာပဲဟုတ်ကဲ့လားအဲ့ဒီတော့အကြောင်းထပ်ပြီးမိတ်နေအဲ့ဒါဘာကြောင့်လဲတဲ့မြတ်စွာဘုရားကမေးပြီးတော့ပြန်ဖြေတယ် တခြားကြောင့်မဟုတ်ဘူးတဲ့အမှန်သည်အမှန်မြင်တမ္မာဒိဋ္ဌိမဲ့ခင်ဟာနိဗ္ဗာန်ကိုဥပ္ပတိနေလို့တဲ့ဟောပါတယ်နော်အမှန်သိအမှန်သိသမ္မာဒိဋ္ဌိမဲ့ခင်ကနိဗ္ဗာန်စီဥတဲ့ဥလှဲ့နေတဲ့အတွက်အဲ့ဒီသမ္မာဒိဋ္ဌိအမှန်သိအမှန်မြင်တာမိမိတို့တဏ္ဍာမှာဖြစ်ပြီဆိုလို့ရှိရင်တော့ အခုနအပြစ်ရှိပါလွတ်ပြီးတော့သမာဓိဋ္ဌိရေရေကြောမျောပြီးတော့နိဗ္ဗာန်တည်းဟုသော သမုဒ္ဒရာကို ရောက်လိမ့်မယ်ဒါပြောတာမဟုတ်လားအဲ့တော့ဒီနေရာမှာမြတ်စွာဘုရားက သမုဒ္ဒရာနဲ့နိဗ္ဗာန်ကိုဥပမာပြုတယ်နိဗ္ဗာန်ကို သမုဒ္ဒရာနဲ့ဥပမာပြုတယ်ဟုတ်ကဲ့လားသမ္မာဒိဋ္ဌိမဲ့ခင်ကို ခင်္ဃာမြေရေရေနဲ့ဥပမာပြုတယ်ဟုတ်ကဲ့လားနောက်တစ်ခါ ပန္တရာကြီးကိုဂင်္ဂာမြေကြီးနဲ့ဥပမာပြုတယ်ဒီလိုမဟုတ်လားဂင်္ဂာမြေကြီးနဲ့ဥပမာပြုတယ်အဲ့ဒီဂင်္ဂာမြေထဲမှာ ဖြစ်တတ်တဲ့အပြစ်ရှိပါကိုလည်းပဲယဟန်တော်တို့မှာတွေးတတ်တဲ့အပြစ်ရှိပါနဲ့ဥပမာပြုတယ်ဒီလိုမဟုတ်လားဒီတော့ရှင်းပြီလားရှင်းပြီလားဘာရှင်းတာ ယဟန်ဒီဘက်ကံကတ်တယ်ယဟန်ဟိုဘက်ကံကတ်တယ်ဆိုတာဒီလောက်မိတ်ကြုံနဲ့ရှင်းရောလားဒီတော့မှယဟန်တစ်ပါးကထပြီးတော့မြတ်စွာဘုရားတပည့်တော်အားလျှောက်ထားခွင့်ပြုတော်မူပါအရှင်ဘုရားရှင်တော်မြတ်ဘုရားမိတ်ကြတဲ့အထက်မှာတစ်တုံးဟိုဘက်ကံကတ်တယ်ဒီဘက်ကံကတ်တယ်ရေလေမြို့တောင်သွင်းတင်လူပင်ဆယ်နတ်ဆယ်ဝဲမြုပ်ဆွေးပုတ်တယ်ဆိုတာတော့တပည့်တော်တို့သဘာဝတရားမှုကောင်းကောင်းနားလည်ကြပါသည်ဘုရား ယဟန်ကဟိုဘက်ကန်းကတ်တယ်ယဟန်ကဒီဘက်ကန်းကတ်တယ်ယဟန်ရေလေမြုပ်ပေါင်ကုန်းတင်လူဆယ်မဆယ်ဝဲမြုပ်ဆွေးပုတ်တယ်ဆိုတဲ့စကားတော့တပည့်တော်မြတ်နားမလဲနိုင်တဲ့အတွက်ရှင်တော်မြတ်ဘုရားရှင်လင်းမိတ်ကြတော်မူပါဖရာယဟန်တပါးကထလျှောက်အဲ့ဒီခါကျမှမြတ်စွာဘုရားကရှင်းလင်းပြီးမိတ်ကြတဲ့ဟိုဘက်ကန်းဆိုတာဘာကိုဥပမာပြုတာပဲဆိုတာ ဩရိမတိရံတိသောဘိက္ခုသန္နိပံဥပတိကနာယတနာနာအဓိဝဆနံဘိက္ခုတိလိုရင်နဲ့မေးလျှောက်ထားတဲ့ဩနတာဩရိမတိရံတိဧတံဒီဘကံဆိုတဲ့စကားသည်သန္နဣဇတိကနာယတနာနာအတွင်းအာယတနာ6ပါးတို့ဤမျက်စိနာနာရှာကိုယ်စိတ်ဟူသော အတွင်းအာယတနာ6ပါးတို့ဤအဓိဝဆနံအမိပေသည် ဒီဘကံကတ်တယ်ဆိုတာတခြားပြောတာမဟုတ်ပါဘူးတဲ့ဒီဘကံဆိုတာအတွင်းအာယတနာ6ပါးကိုပြောတာပါတဲ့အတွင်းအာယတနာ6ပါးကိုဒီဘကံနဲ့ဥပမာပြုသည်ဟုတ်ကဲ့လားအတွင်းအာယတနာ6ပါးဆိုတာဘယ်မှာလဲဣဇတိကယတနာ6ပါးလို့ခေါ်သည်ပါဠိလိုဟုတ်ကဲ့လားဘာခေါ်လဲ ဣဇတိကာယတနာ6ပါးတဲ့အတွင်းအာယတနာ6ပါးမိမိခန္ဓာကိုယ်မှာပဲရှိနေတဲ့အာယတနာ6ပါးပေါ့အဲ့ဒီအာယတနာ6ပါးကိုပဲဓွာရ6ပါးလို့လည်းခေါ်တယ်ဓွာရဆိုတာတကပောက်ကိလေသာဝင်ရာတကပောက်တဲ့မျက်စိကကိလေသာမဝင်ဘူးလားနားကတော့မဝင်ဘူးလားနှာခေါင်းကတော့မဝင်ဘူးလားရှားကတော့မဝင်ဘူးလား ကိုယ်ကရောမဝင်ဘူးလားစိတ်ကရောမဝင်ဘူးလားအဲ့တော့ကိလေသာဝင်ရတကဘောက်မဟုတ်ဘူးလားဒါကြောင့်ဘာလို့ခေါ်လဲဒွါရ6ပါးဟုတ်ကဲ့လားအဲ့ဒီအတွင်းအာယတနာ6ပါးနဲ့ဒွါရ6ပါးအကြောင်းပြုပြီးတော့လောဘဒေါသမောဟကိလေသာဖြစ်ရင်တဲ့ဒီဘက်ကံကပ်ပြီတဲ့ မျက်စိအကြောင်းပြုပြီးကိလေသာဖြစ်ရင်နားအကြောင်းပြုကိလေသာဖြစ်ရင်နှာခေါင်းအကြောင်းပြုကိလေသာဖြစ်ရင်ရှားအကြောင်းပြုကိလေသာဖြစ်ရင်ကိုယ်အကြောင်းပြုပြီးကိလေသာဖြစ်ရင်စိတ်အကြောင်းပြုပြီးကိလေသာဖြစ်ရင်ဒီယဟံဒီဘကံကတ်နေပြီတမ္မာဒိဋ္ဌိမခင်ရေရင်ကျော်မမျောတော့ဘူးဒါကြောင့်ဘာဖြစ်လဲနိဗ္ဗာန်တည်းဟုသောသမုဒ္ဒရာသူမရောက်နိုင်တော့ဘူးဒီလိုမဟုတ်လား မြတ်စွာဘုရားကဥပမာဏနဲ့ဥပမေယဆက်ဆက်ပြသို့အတွင်အာယတနာကိလေသာဖြစ်လာဒီကံကတော်သည်6ဒွါရမှာကိလေသာဖြစ်လာဒီကံကတော်သည် ဟိုဘက်ကန်းဆိုတာတဲ့အပြင်အာယတနာ6ပါးကိုဆိုလိုပါတယ်တဲ့ အပြင်အာယတနာ6ပါးကိုဟိုဘက်ကန်းနဲ့ဥပမာပြုတာပါတဲ့အပြင်အာယတနာဆိုတာမြင်ရတဲ့အဆင်းကြားရတဲ့အသံနားရတဲ့အနံ့စားရတဲ့အရာသာ ထိတွေ့ရတဲ့ထိတွေ့စရာကြံတွေ့ရတဲ့သဘောအာယုအဲ့ဒီအဆင်းအသံအနံ့ရတာထိတွေ့စရာသဘော6မျိုးဟာ အပြင်အာယတနာ6ပါးပဲတဲ့အာယုံ6ပါးလို့လည်းခေါ်တယ်ဟုတ်တယ်မဟုတ်လား အစင်အာယုံအတန်အာယုံအနံ့အာယုံအရသာအာယုံထိတွေ့เสียအာယုံကြံတွေးเสียသဘောအာယုံဟုတ်ကဲ့လားအာယုံပဲနှစ်ပါးပါပါလဲနောက်တစ်ခါဟုတ်ပြီလား အာယုံ6ပါးလို့လည်းခေါ်တယ်ပြီးတော့ဘယ်လိုခေါ်လဲအပြင်အာယတနာ6ပါးအပြင်အာယတနာ6ပါးကို ပါဠိလိုဘာဟိရာယတနာလို့ခေါ်တယ်ပါတယ်တော့ဘာဟိရာယတနာ6ပါးအဲ့ဒီမြင်ရတဲ့အစဉ်အကြောင်းပြုပြီးလောဘဒေါသဖြစ်မယ်ကြားရတဲ့အသံအကြောင်းပြုပြီးလောဘဒေါသဖြစ်မယ် နာရမွေးရတဲ့အနံ့အရာအနံ့ကိုအကြောင်းပြုပြီးတော့လောဘဒေါသဖြစ်မယ်။စားရတဲ့အရာသာအကြောင်းပြုပြီးတော့လောဘဒေါသဖြစ်မယ်။ကိလေသာ ဖြစ်မယ်။ထိတွေ့ရတဲ့အထိစရာတွေ့စရာအကြောင်းပြုပြီးတော့လောဘဒေါသကိလေသာဖြစ်မယ်။ကြံတွေးစရာသဘောအာယုံအကြောင်းပြုပြီးလောဘဒေါသစတဲ့ကိလေသာဖြစ်မယ်ဆိုလို့ရှိရင်ဒီယဟန်ဟာဘာဖြစ်လဲဟိုဘက်ကံကပ်ပြီးတဲ့ တမ္မာဒိဋ္ဌိမကင်ရေရင်ကြောမျောနိုင်ရဲ့လားမမျောနိုင်တဲ့အတွက်သမုတ်နိဗ္ဗာန်ဆိုတဲ့သမုတ်တရာကိုမရောက်နိုင်တော့ဘူးဟုတ်ကဲ့လားဆိုအပြင်အာယတနာကိလေသာဖြစ်လာဟုကံကတ်တော်သည်6အာယုံမှာ6 ကိလေသာဖြစ်လာဟုကံကတ်တော်သည်ဖြစ်လာဟုကံ တယ်မြုပ်တယ်ဆိုတာကတော့တဲ့နန္ဒီရာဂကိုပြောတာပါတဲ့နန္ဒီဆိုတာနှစ်သက်ခြင်းရာဂဆိုတာဆွဲမဲ့ခြင်းနန္ဒီရာဂဆိုတာနှစ်သက်ဆွဲမဲ့ခြင်းသဘောကတော့လိုခြင်းခြင်းပဲလိုခြင်းနာနှစ်သက်တာချစ်ခင်နာတွေ့တာရာတတ်မဲ့တာဆွဲတာချစ်တာကြိုက်တာအာလုံးဟာနန္ဒီရာဂပဲဟုတ်ကဲ့လားဒါမဲ့လို့ စာစကားအနေနဲ့ကြတော့နန္ဒီကနှစ်သက်တယ်တဲ့ရာဂကစွဲတယ်တဲ့အဲ့ဒါလိုပဲခွဲထားတယ်ယဟန်ရဲ့တဏ္ဏမှာတစုံတရာအကြောင်းပြုပြီးတော့နှစ်သက်မှုစွဲမဲ့မှုတတ်မဲ့မှုဆိုတာဖြစ်ပြီဆိုလို့ရှိရင်တော့ဒီယဟန်ရေးလဲမြုပ်သွားပြီတဲ့ဟုတ်ကဲ့လားပါရရင်ကြောမမျောလဲသမ္မာဒိဋ္ဌိမကင်ရရင်ကြောမမျောတော့ဘူး အဲ့တော့ဘယ်ကိုမရောက်သလဲနိဗ္ဗာန်တည်းဟူသောသမုဒ္ဒရာမရောက်နိုင်တော့ဘူးဟုတ်ကဲ့လားသို့နှစ်သက်ဆွဲတွယ်ရာဂချေရေလဲမြုပ်လေသည်ရေလဲမြုပ်လေ ပေါင်ကုန်းတင်တယ်ဆိုတာကတော့ပေါင်ကုန်းဆိုတာမုတ်မုတ်မောက်မောက်မဟုတ်လားမာနကိုပြောတာပါတဲ့မာနကိုတောင်ကုန်းတဲ့ဥပမာပြုတယ်တဲ့မာနကတော့မမုတ်မမောက်ဘူးလားမုတ်မောက်တယ်ထောက်ကြွားကြွားကြွားမောက်လွန်းကလည်းရှောကြနောက်ဆုံးရှိကြ၏ဟုတ်ကဲ့လားပါတယ်တော့ကဲ ခုမှပဲနာကြီးသက်တာထောက်ကြွားကြွကြွမောက်လွန်းငါလဲလျှောကြနောက်ဆုံးရှိကြ၏တဲ့ပါတယ်တော့ဘာပြောတာလဲအစဉ်ပြေးနေတော့ငါတော့မာနကထိတ်တက်နေတယ် ဒါကြောင့်မလို့မြေကြီးခြေထောက်ကမထိမိတော့ခေါင်းကတိမ်နဲ့ရောက်နေတယ်ဒီလိုမဟုတ်လားအဲ့တော့ပြုတ်ကြလိုက်တဲ့အခါကျတော့မနာဘူးလားအမြင်ကြီးကကြတာကိုမဟုတ်လားအဲ့ဒီမာနကိုတောင်ကုန်းတဲ့ဥပမာပြုပါတယ်တဲ့ဆိုကိုကိုကိုပင်ကိုကိုကိုပင်ဤအထင်ဤအထင် ကုန်းတွင်တင်လေသည်ကုန်းတွင်တင်လေသည်သို့ပြီးတော့ပါလဲအတိပဲပြောရသေးဘူးနော်ဘာလို့ဆိုတော့မပြောရသေးဘူးနဲ့မဟုတ်ဘူးဘယ်အချက်လဲလို့မေးတာ မနှုတ်သက်ကာဟောပါဖရာလို့လျှောက်ရမှာပါတယ်တော့မနှုတ်သက်ကာဟောဆိုတာပါတော့လူဆယ်ရာတဲ့အဲ့တော့တစ်တုံးလူဆယ်ရာတော့ယဟန်ကသဘောပေါက်ပါတယ်တဲ့ယဟန်ကိုလူဆယ်တယ်ဆိုတာတော့တပည့်တော်တို့သဘောမပေါက်ပါ ဖရာအဲ့ဒါမိန့်ကြားတော်မူပါဆိုတော့မြတ်စွာဘုရားကယဟန်ဟာတဲ့ယဟန်လို့မနေပဲနဲ့ လူတွေနဲ့မသင့်လျော်တဲ့ရောနှောနှီးမျိုးနဲ့ရောနှောနေပြီဆိုလို့ရှိရင်အဲ့ဒီယဟန် လူဆယ်ပြီတဲ့ဟောသဘောပေါက်လားယဟန်နေမနေပဲနဲ့တဲ့လူတွေနဲ့မသင့်လျော်တဲ့ရောနှောနှီးမျိုးနဲ့ရောနှောနေပြီဆိုရင်တော့အဲ့ဒီယဟန်လူဆယ်ပြီတဲ့သမ္မာဒိဋ္ဌိမကင်ရေရင်ကြောမျိုးအုံးမလား အဲ့ဒါပြောတာလူနှင်ရော ပြန်ရှင်ယဟန်လူဖန်းဆယ်လေသည်ဆိုလူနှင်ရောပြန်ရှင်ယဟန်လူဖန်းဆယ်လေသည်နောက်တစ်ခုကပါလဲနတ်ဆယ်ရာဟုတ်ကဲ့လားဒါနကုသိုလ်ပဲပြုပြုသီလကုသိုလ်ပဲပြုပြုဘာဝနာကုသိုလ်ပဲပြုပြုဝေယဝစ္စကုသိုလ်ပဲပြုပြုကုသိုလ်ကောင်းမှုတစ်ခုခုပြုတယ် ဒီကုသိုလ်ကောင်းမှုကြောင့်နတ်ပြည်လောကကိုရောက်ရပါလို့ဤနတ်နန်းဆံရပါလို့ဤအဲသလိုနတ်ပြည်ကိုတောင်းတပြီးကုသိုလ်ပြုရင်တော့သူ့ကိုဆယ်သွားပြီတဲ့ဘယ်ရဆယ်တော့နတ်ကဆယ်သွားပြီတဲ့မကောင်းဘူးလားနတ်ဆယ်ခံရတာကောင်းတော့ဗောမကောင်းဘူးလားဘာဘာကြောင့်မကောင်းတော့နတ်ကဆယ်သွားတဲ့အခါကျတော့သိညမကစားရဘူးဗော ဟုတ်လားอืมဒါကြောင့်ကိုရင်ကမကောင်းဘူးလို့ပြောတာနတ်ဆယ်တဲ့အတွက်ဘလို့ဆုံးရှုံးမှုတွေဆုံးရှုံးတယ်ဆိုတာနောက်ကြတော့ပြောရမယ်ဟုတ်ကဲ့လားဆိုနတ်ပြေတောင်းတာနတ်ပြေတောင်းတာကျင့်ကြံကကျင့်ကြံကနတ်ကဆေပြန်သည်နတ်က နောက်တစ်ခုကပါလဲဝဲဆုပ်တယ်ဟုတ်တယ်မဟုတ်လားဝဲထဲမှာယဟန်တော်ကြီးမြုပ်ပြီးတော့ဆုပ်ပြီးတော့မြုပ်သွားပြီမပေါ်လာတော့အဲ့ဒါဘာလဲဆိုတော့အစင်အတန်အနရတာအစုံဆုံးကာမဂုဏ်တရားတွေကိုတတ်မဲ့နေရင်အဲ့ဒီယဟန်ဝဲဆုပ်တာပဲတဲ့ဟုတ်ကဲ့လားဆို နောက်တစ်ခုကဘာလဲအတွင်းကဆွေးပုတ်သွားသည်တဲ့အတွင်းကဆွေးပုတ်သွားတယ်ဆိုတာသီလမရှိတဲ့ယဟန်ကသီလရှိအောင်ဆောင်တာတရားမရှိတဲ့ယဟန်ကတရားရှိအောင်ဆောင်တာဟုတ်ကဲ့လားအဲ့ဒီတော့တမာဒိဋ္ဌိမဲ့ခင်ရေရေကြောမျိုးနိုင်သေးလားဒုတ်သီလဆိုတာသီလမရှိသူလို့အဓိပ္ပာယ်ရဒုတ်သီလဆိုတာဘာလဲ အကျင့်ပြက်ပေါ့အကျင့်ပြက်ယဟန်ဒီနေရာမှာတော့နော်ကဲဆိုဒုတ်သီလာကဒုတ်သီလာ ရှေ့ဆောင်မုတ်တွေဆက်ဆိုပြောနေစရာမလိုဘူးနားလဲတယ်ဆိုအပြည့်ရှိအင်း လေးဒီနေ့ဒီအထိအဲ့ဒါဟာဒါရုခန္ဓောပမသုတ်ရဆိုလိုရင်းသဘောတွေအောက်ကဆောင်မုတ်တွေကအကျယ်ဖွင့်ထားတဲ့ဆောင်မုတ်တွေနဲ့ပြန်ကြမှအသေးစိတ်ပြန်ပြီးတော့အကျယ်ပြောရမယ်ပြန်ဆိုကောသံဘီတွင် ရှင်များရောအမျိုးသားမျိုးသမီးယောဂီများရှင်သာမဏေများရောဒီဘက်ဟိုဘက်ရေလဲကျက်နဲ့ကုန်းတက်မတင်လူပဲမဆဲနှမဆဲပဲဝဲဝဲမမြုပ်ဆွေးမပုတ်ရအောင်တမ္မာဒိဋ္ဌိမကင်ရရင်ကြောဖြောင်းမြောင်ကြီးမျောနိုင်အောင်အစင်မပြတ်ရှုမှတ်ပွားများကြိုးစားအားထုတ်နိုင်ကြသဖြင့်နိဗ္ဗာန်တည်းဟုသောသမုဒ္ဒရာတို့စည်းဝင်နိုင်ကြပါစေ။ လ16ရက်တနင်္ဂနွေနေ့3နာရီနဲ့9မိနစ်အချိန်မှာဘုန်းကြီးတို့တရားပွဲစသည်ဟောရမယ့်တရားကဘာပါလိမ့်မလဲဒါရုခန္ဒောပမတုဟုတ်ကဲ့လားမနေ့ကအကျမ်းပြင်းသဘောတော့ပြောပြီးပြီတဲ့ခင်္ဃမြညာကမျောလာတဲ့တစ်တုံးကိုမြတ်စွာဘုရားက လက်ညှိုးထိုးပြပြီးတော့အဲ့ဒီတစ်တုံးဥပမာတစ်တုံးကိုဥပမာပြပြီးတော့ဒေသနာတထုံးဟောမိန်နဲ့ဒီတစ်တုံးဟာဒီဘက်ကန်းလည်းမကဟိုဘက်ကန်းလည်းမကရေလည်းမှလည်းမမြုပ်ပေါင်ကုန်းမှလည်းမတင်လူလည်းမဆယ်နတ်လည်းမဆယ်ဝဲဝဲမမြုပ်ဆွေးမပုတ်ဘူးဆိုရင်သမုဒ္ဒရာရေခင်္ဃမြည်ရေရင်ရောအတိုင်းမျောမှဖြစ်တဲ့အတွက်သမုဒ္ဒရာစီကို ရောက်မှမဟုတ်ချပဲဘာကြောင့်လဲဆိုတော့ကင်ညာမြစ်ရေ အရင်ကသမုဒ္ဒရာစီစီးနေလို့ထို့အတူပဲယဟန်ဟာလည်းပဲဟိုဘက်ကမကဒီဘက်ကမက ရေလည်းမမြုပ်တောင်ကောင်းမတင်လူပင်20နတ်20ဝဲဝဲမမြုပ်ဆွေးမပုတ်ဘူးဆိုရင်နိဗ္ဗာန်ဒီဟုသော သမုဒ္ဒရာသို့ရောက်မယ်။ဘာကြောင့်လဲလို့ဆိုတော့ တမ္မာဒိဋ္ဌိခေါ်တဲ့အမှန်သိအမှန်မြင်မဲ့ခင်ဟာနိဗ္ဗာန်စီညွတ်နေ၊ကိုင်းနေ၊ရှိုင်းနေလို့ဒီမှာဥပမာဏနဲ့ဥပမေယစပ်ပုံကိုနားထွေးမသွားအောင်သတိထားရမယ်